ခန်းကြီး52ဒါဝိဒ်သည်အဟိမလက်အိမ်သို့ရောက်ကြောင်းကို အေဒုံအမျိုးသားဒေါကသည်ရှောလူထံသို့လာ၍လျှောက်သောအခါဆက်ဆိုသောဆာလံအငယ်1မှ9အာချီသောအချင်းလူတင်သည်သူအကျိုးကိုဖျက်ခြင်းအမှု၌အဘယ်ကြောင့်ဝါကြွားသနည်းဘုရားသခင်၏ဂုဏတော်သည်အစင်မပြတ်တည်၏တင်းရှာသည် ထက်သောတင်တုံးကဲ့သို့လှည့်စားသဖြင့် သူ့အကျိုးကိုဖျက်ခြင်းအမှုကိုပြုစုတတ်၏။သင်သည်သူစရိုက်ထက်ဒုစရိုက်ကို၎င်း၊ဖြောင့်မတ်သောစကားထက်မှုသာစကားကို၎င်းသာ၍နှစ်သက်တတ်၏။အိုလှည့်စားတတ်သောရှာသင်သည်ပျက်စီးသောစကားရှိသမျှတို့ကိုနှစ်သက်တတ်၏။အကယ်စင်စစ်ဘုရားသခင်သည်တင့်ကိုအစဉ်မြဲချိုးဖျက်ပယ်ရှင်းလျက်တင်ဤနေရာတဲကနှင်ထုတ်၍ အသက်ရှင်သောသူတို့၏နေရာတဲကနှုတ်ပစ်တော်မူမည်ဖြောင့်မတ်သောသူတို့သည်မြင်၍ကြောက်ရွံ့ကြလိမ့်မည်ဘုရားသခင်ကိုမခိုလုံမိမိဥစ္စာကြွယ်ဝခြင်း၌ကိုးစား၍မိမိဒူးစရိုက်၌ခိုင်ခံသောသူကိုကြည်ပါဟု၍သူ၌ရေကြလိမ့်မည်ငါမူကားဘုရားသခင်၏အိမ်တော်၌စိမ့်လန်းသောတန်လွင်ပင်ကဲ့သို့ဖြစ်၍ဘုရားသခင်၏ဂုဏတော်၌ကာလအစဉ်မြဲကိုးစားမည် ကိုရောစီရင်တော်မူသောကြောင့်အကျွန်ုပ်သည်ကိုရောကိုကာလအစဉ်အမြဲချီးမွမ်းပါမည်။ကောင်းမြတ်တော်မူသောကြောင့်ကိုရောဤတန်ရှင်းသူတို့ရှိမှနာမတော်ကိုမျှော်လင့်ပါမည်။